မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌9ရက်6လ69ခုနှစ်နေပိုင်းတွင် ဟောကြားတော်မူသောတရားတော် ကိစ္စကိုဒီမှာကိုယ်ကိစ္စနဲ့ကိုယ်တော်ရာကိုယ်တရားတော့ကိုတစ်ခေါက်တော့တော့ကိစ္စတွေကိုဘုလိုနေတရားကိစ္စနဲ့ဒီတော့ဒီတော့ဒီတစ်ချိန်လေးတွေဒီအာယုံကိုရှင်းထုတ်ပြီးတော့ခံစားရတဲ့သူများချမ်းသာဖို့ရာအတွက်ဆောင်ရွက်နေရတဲ့ပြည်ဟာကြီးဒီယောဂီတို့ပုံစံကိုအင်းကြီးကိုပြောရတော့ကိုယ်ကိုချင်တယ်တူတူပဲလား

はい。 Gracias. အဲ့တော့စိတ်ကြိုက်တာခံရတဲ့သူတွေကသူ့ပါလို့ဟိုလောဘရဲ့ထိုင်ရမှုလားအာတိတောလောဘောတနာတာတောလောဘောလောကကြီးပြီးအာတိတောရောင်ရည်ကြီးတင်းတိမ်ပြီးဝိမကြီးတနာတာတောတနာရဲ့ကြီးကျူးကြီးဒီဟဲ့ဟဲ့လုံးမပြူပါအာမယတနာကြီးကျူးကြီးပါလား မဟာပိပြဘုရားရောအဲ့လိုဒီလင်္ကာလေးအဲ့ဒီအတိထောလောဘောတနာတာတော့ကိုကလာဖွဲ့ပြီးထားတယ်လေလူမကြီးကအာမရတနာတိတူကြီးပါတကားဟုတ်ရဟင်အဲ့လိုတို့လူပုံမှန်ရောက်လာပြီးအိမ်မယ်သားမယ်ကာမဂုဏ်ကြီးပြောရဲမယ်ဒီငါသုံးခုကိုပြုလုပ်ဖို့လာပြောဝေါ်သာကြမင်းနဲ့ဒါလို့လို့မဟုတ်ဘူးကိုယ်လည်းဖြစ်ဝင်ရှိ အိမ်ဒီလိုဒီလိုပဲအိမ်ပဲအိမ်ကြရဲစားကြရဲကာမဂုဏ်ယူဝကြရဲဟောအိမ်တောင်းတဲ့ဝန်သာကြဟင်အတူတူလည်းတို့လိုပဲဖြစ်တယ်ဟုတ်ပါဘူးတို့လည်းတို့လိုလောက်ပဲရှိပြီးဒီလောက်ပဲလေဟင်အဲဒီဒီလောက်ပဲလေတို့လိုလောက်ပဲရှိပြီးတယ်ဒါလည်းပဲတိရစ္ဆာန်ကြီးကြတော့တို့ကိုယ်တော်ဝိနိပါတိကပြီးပေါ်ပေါ်တော့လေသူတို့ဆိုရသွားတော့ပေါ်လာတာဟုတ် ဘယ်အာယုံရုပ်တစ်ခုတည်းသောအာယုံကိုတမာတိစိတ်နဲ့တီတီတန်းတန်းချိန်ပြီးတော့မသွားနိုင်တဲ့ပုဂ္ဂိုလ်သားကိုခေါ်လေ။ဒီဒီကနေ့ဒီတုံးကျဲလေ။ငါတရားတော်မယ်ဒီကနေ့ငါမိသားစုနဲ့ကိုရတော်မယ်ဒီလိုပြီးပြီးတော့မိမိရဲ့ဒီကနေ့ကာလမှာမိသားစုစီကံခံရတော့တဲ့ဝေဒနာဒီတုံးကျဲကြ။ဟင်အဲဒီရတော်မယ် တော်ဖြစ်လာအမှတ်ကြောင့်သိဝင်လာမှာအဲ့ဒီကိစ္စတွေလေလေရောက်ပြန်ပါပဲ။နောက်မိသားစုနဲ့ဖွင့်ရအောင်နဲ့ခင်မင်းသိနေသေးတွားကြအောင်ကြည့်တာဟုတ်ကြ။သာဝေဒနာမရဘူးမရနာသမီးကိုသမီးနာအင်ဖွင့်နေနာအင်ဖွင့်အင်ဆွဲရပါမှာဗျာ။ဒီဘယ်လိုမှဘယ်လိုတစ်ဖြစ်ကြဘူး။ laptop ဒီမှာကဲသူ laptop တော့တာကဲသူပြတ်မှတ်ကိုတဲ့ပေါ့။ဟုတ်တယ် ပြီးတော့ဒီကနေ့ကာလဝေဒနာခံစားမှာကမေတ္တာဘူးသင်္ခါအဲ့တော့ယောဂီတို့သာမန်တတိလေးနဲ့အဲ့ဒီဝေဒနာဘယ်လိုလုပ်ကြော်နိုင်လဲသူသူကိုကျင်တဲ့လူကမှမမှန်ဘူးဟင်ကျင်တဲ့လူကမှမဟုတ်ဘူးလေသူဒီဘူးဒီတမမဟုတ်လားဟင်ကိုယ်တိုင်ကအာကောင်းလို့သူလည်းဒီခန္ဓာကိုတခါတော့သူ့ကိုပြုတ်နေကြပေါ်အောင်ချမှာသူဒီကျရရင်ယောဂီတို့သိမှာပဲတခါတော့ကဖြစ်တဲ့တခါတော့သူ့ဥစုက အားကောင်းလို့ရှိရင်လည်းဘုရားအတိတ်လာတိတ်တွေဒီတမိတာကိုတင်လိုက်အဲ့ဒါကိုတခါလေးတစ်ချက်ပြထုတ်သွားအောင်ကိုချခဲ့ပါဒီလိုလေးတစ်ချက်လေးတစ်ချက်ပြထုတ်သွားရင်အဲ့ဒီမှာသိမှာပဲလုပ်ပြီးဟုတ်လားအဲ့တော့ဒီဒီဒီဒီလိုတိုင်းနေတိုင်းကြရတဲ့အချိန်မှာကြားလို့မခံပါဘူးတော့အဲ့ဒီငွေကမကြုံနိုင်လို့ရှိရင်ရောပြီးတော့ပြင်ပြီးသူဒီတော့မယ်ဟင်အဒီလိုပါပြီလေအဲ့ဒီကတော့တက်တာလုံးကတော့ သူရင်းကမြကိုလည်းရဟောလက်အောင်ရပြတ်ဖို့ကိုစာကြည့်လို့တခုပြီးတခုပေါ်လာမှာအဲဒီအဲဒီပုံလေးပေါ်နေလို့အာဒါဘာလို့ပဲပဲလို့ကငါပဲလို့လုပ်ခဲ့တဲ့အဲ့လိုဆွဲနေလို့ငါတက်တော့အဲ့ဒီဆွဲအဲ့ဝိနိပါတိကပေးလေအဲ့တော့ဒီဒီဆောင်ကြီးရောက်တဲ့အားတွေဝိနိပါတိကပေးလေဆွဲရဆွဲရပါသွားတာဒီလိုပဲအဲ့တော့အဆွဲဝတ်ကြောင့်ဖြစ်တဲ့ဘဝကိုလာပြီးသူ့ကိုခံတာပဲထင်တယ် ပြက်ကလေပြက်ကလေဒီနာကလေအဲ့ဒီလိုမှပါတိပတ်ကြနိုင်ဟဲ့အဲ့မဲသားမဲသားမကူမီဝဲပဲဟုတ်ကဲ့အဲ့ဒါတော့လူပူရောက်ဟောကကြမယ်ပြီးပြီးကြလို့ဒီရဒီလိုနဲ့တက်ပြီးကြလို့ထင်ဟဲ့သူကတက်တာတော့သူပါရပါတော့ဆက်ပါရတော့အဲ့တော့သူဝိပါတိကခေဘူအစွဲနဲ့အစွဲကိုပြီးဘူးသွားခန္ဓာတက်တယ်သူလည်းဒီလိုလေးလာရင်တော့ဟင် ဟင်ဟုတ်ကဲ့ပါဗျာအဲဘာမသွားတဲ့ဒီကိုကိတိတာကိုကာမဝကိုလာပြီးဘုခံရတာရောမဟုတ်လားကိတိတာကိုကာမဝတာကိုလာပြီးခံရတာပဲတောင်းအဲ့ဒါဒီကုံလုံးဟာပရတိတာကိုမှတ်ခဲ့ပါဟင်ဟုတ်ကဲ့ဒီဒိဋ္ဌံဘဝရောက်လို့ရှိရင်မောဟပါလာလို့မှတ်ခဲ့ပါ အချီလေးရကားနဲ့အချီလေးကိုဘွားတာလေဒီတတိလည်းရကားလေးကိုဘွားတယ်ဒီဒီတလားတော့ရကားလေးကိုဘွားတာဗျာသူတို့ကအဲ့ဒါရကားလေးကိုလည်းဘွားတယ်ဟုတ်ကဲ့တို့လူမှလည်းဒီတိုင်းပြီးသွားပြီမောကသာလာပေါ်မှာဟုတ်ကဲ့အဲ့တော့တာကိစ္စတော့ပါတော့လူ့ဘဝရောတို့မှာမှကျင့်သင်ကျင့်လိုက်တဲ့ဘုရားရှင်ရဲ့အရိယာတို့ပြည့်ပြည့်တည်လိုက်တဲ့တရားတွေကိုပြည့်ကျင့်နေတာကိုပြောတာ ဘယ်ခုဘဝကိုဒီတဘုံမှာဒီတည်းရဲ့ဒီတုတ်တဲ့ဒီမဟုတ်ဘူးသံဃာဘုရားတစ်ဖက်ဒီပါသွားမှာတာဘုံတော်မြဲပါမှာတယ်တိုင်းတာတန်ကိတာသိသိတယ်ပြီးတော့လူဘုံမှာရောတုံးမှာမှာဘဝနဲ့စိတ်ကိုရှင်လေးရင်ဒီမြင့်မြင့်ဒီလောက်မှာလားဟင် ဒီကိန်းကဘုံလုံးကတော့ဒုဘဝကိုရင်းကြအောင်လုပ်နိုင်မှာဒီဒုဘဝကိုတည်တယ်ပြအောင်လုပ်နိုင်မှာလားအဲ့တော့ဒီဘဝမှာသာစိတ်ထားရင့်ကျက်အောင်လည်းလုပ်နိုင်တယ်စိတ်ထားဒီဘဝကိုမြင့်အောင်လည်းလုပ်နိုင်တယ်ဒီဒီကေလို့ယောဂီတို့ကသမထဝိပဿနာခံတော့နဲ့ဒီကပ်ပြီးသွားတယ်စိတ်ထားခြင်းနဲ့မြင်ရတော့တယ်ဟုတ်လား

ဥဒကသတုဟိဥဒကလည်းမိုက်ပြီးပြီတော့ဟင်ဟင်ဥမာမေဝဒီဒီကကကံနဲ့ဘုရားကဘုံမောင်လို့ဘာလို့မရှိဘူးလို့နေအောင်လို့ရှိရင်မော့သွားလို့ရလေးတယ်ဟင်ဟင်ဘုရားဟင်ဒီဘက်ကလည်းကြောင်းပဲဟိုဘက်ကလည်းမရုံးမဲ့လို့ဘယ်လိုလုပ်ဖို့ဟင်အခုဒီလိုသူတို့ဘယ်လိုလုပ်ရယူဘူးအဲ့ဒါကံရတော့မရပါဘူး ဟင်ဟုတ်ကလားဒီလိုကိုကြည့်ပြီးတာတော့ဘာလို့လဲဟင်တိုက်ပါပဲလားဟုတ်ပါပါဟင်ကိုယ်ကြီးဟုတ်ဝိရိယရောလူတွေရောဉာဏ်တွေရောအဖေရမ်းလာရင်ရောဟုတ်ကဲ့အဲ့ဒါတိုက်ပါပဲကိုဟုတ်ကလားဟဲ့လူကြီးဒီလိုပဲရတာအဲ့ဒါပြောဒီလိုဟဲ့ အရှင်ဘုရားဘုရားလည်းတိုက်ပါလေကြောက်ဟင်ဒီဘုရားလည်းတိုက်ကလာလည်းတိုက်နေပါပါဘယ်ကူလဲတော့ဘုံတိုင်းပါပါလို့ရှိဘူးလို့ဟင်ဒီရှင်ဘုရားကြောက်တာကျွန်တော်တို့ဟင်ဟင်ဟင်ရှင်ဘုရားဘုံတိုင်းပါပဲဟင်ဘယ်လိုလဲအော်မရှိဘူးတော့လည်းတော့ဘယ်လိုပုံလေးလားခဏဟင်ရှိချေလို့ 好了，然后所以他接不到那老几个长辈的称号，称号方面就没有。哎哎，我过来带娃了，可能哎，不都蛮像我们五成的，一百对的带妈，一多对的带妈，五对的带妈的，俺家巴拉五呗，俺妈拉给你五，哎，那个这给了有几多，第五。ကိုယ်ကိစ္စလေးကိုဒါနကိစ္စဒါနရမှာ ငါဘဝလှပါမယ်လို့ဒီစိတ်ထားနဲ့ကိုယ့်ကိုယ်ကိုစေနာကြည့်ကြလို့လားဒီတက်ဒီကျူးသားနိုင်လို့ရှိရင်မတက်ဖို့ဘုရားကခေါင်းွားရင်ရှိရောကီလိုမြင်နေတော့ရှိရင်လည်းမကောင်းရတာတော့နှလုံးမြင်ပြီတာဘူးမိတာတယ်လေအဲ့တော့အဲ့ဒီတမထဖြစ်ပြီးဝိပဿနာဖြစ်ပြီးသုံးမှုမဲ့ပညာဘုပညာဖြစ်ပြီးရပါလိမ့်ဒါကခဏတော့ပညာပေးရမှာလား အင်းကြတော့သူသမီးကိုသမီးတွေလည်းမင်းနဲ့မဝါလေးကိုခွဲပြီးလိုက်ရာခင်ဗျားတို့ကဘယ်လိုမှအိမ်မှာခင်ဗျားတို့ဒီလောက်ဒီမှာလာနေရတဲ့ကိုကမှထွန်းထားတာမဟုတ်လားတဝက်လောက်ကိုခွဲပြီးနေလားဟုတ်ကဲ့။ဒီတိုင်းဝင်ချစ်သူဘုရားကလည်းပြေးလို့ရပါတယ်။ ဟင်တိုင်းဟာဒီဟာလေးနတ်တူပခန်းကနေတော့ဒီတုတ်ကြီးတော့ပြန်လဲလို့ဆိုလမ်းကဖမ်းမှုမကြောက်ဘာသာသူ့ကိုဟုတ်ကဲ့ဟင်ဘယ်လိုမျိုးဒီကဖမ်းမှုလဲတော့မကြောက်ဘူးလားဟင်မကြောက်ဘူးဟုတ်ကဲ့ဆက်ကြဘူးဟင် အဖြစ်လို့လည်းပြေလို့ရအောင်မလို့လည်းပြေလို့ရအောင်ဟင်ပြီးတော့ဒီညာကတော့ဒီညာမှာထပ်ဖြစ်ခဲ့ရမှာလားဒါမို့ဒီဘဝနာမှာကိုဒီဘဝမှာလည်းထားဖြစ်ခဲ့ရမှာလားဟင်ဘယ်ဘဝလဲတော့လေဘယ်တော့မှကြည့်လေဒီဘဝကလူပါရီမဟုတ်လားဟိုဒီခံဖြစ်တော့လေပဲလေတော့အောက်တန်းပါဖြစ်မှာဟင်ဒီခံဖြစ်တာတော့ဟင်တောင်းတဲ့ပေရူညောက်တဲ့ပေရူရှိဘူး ဒီတော်မင်းကြီးတဲ့ညောင်မင်းကြီးတဲ့လည်းဒီလိုပြောတာမဟုတ်လားအင်းဒီပဲအဲ့ဒါဒီလူဒီကပါသွားတာမဟုတ်လားတော်လူကြီးရည်ကြီးကလည်းသူတို့ပါသွားကြတာပဲဟုတ်ကလားဗျာဟင်အဲ့တော့တို့ဒီဒီသီးကချစ်သူကိုလည်းပေးလို့မရဘူးမုန်းသူကိုလည်းပေးလို့မရဘူးဟုတ်ကလားချစ်လို့လည်းပေးလို့မရဘူးမုန်းလို့လည်းပေးလို့မရဘူးတကယ်ပါလေ ဒါရီတို့ခုယောဂီတို့လုပ်နေတာကသာကုဋိတာလားတုဋိတာလားပုဂ္ဂလာခင်မောကြဟင်ကိုရင်းကြီးကိုသာတယ်လို့ပြောပြရဟင်ကြာသာဒီဒီနေ့ဒါတက်ခဲ့သာလုပ်ခဲ့ကြာဘူးဟင်ဟင်တရားရောမရတော့ခတ်ထန်တာလေးပြောတယ်နောက်ပြီးရဘူးခတ်ထန်တာပြောလို့မရတော့မင်းတို့ကြောက်ရင်တော့ရအောင်ကောင်းမယ်သူ ရိုက်နေပြီးသိလောက်တော့ဒီလိုမျိုးတော့ပုံရတဲ့ကြတော့သိပြေရောသိပြေတော့ကိုယ်ကြီးခေါ်လာအောင်မယ်မင်းငါဒီလောက်ဒီဒုက္ခခံပြီးတော့ဘူးပါရင်ပေရင်နေနေတာမင်းကိုပြည့်ရတာမင်းကိုလို့ဆိုနေကိုကြီးကဟောကြည့်တယ်တပည့်တော်ရှင်ဘုရားဘုရားကိုကြည့်ပြီးနေတာတပည့်တော်ဘုရားကိုဒီပါပြီဘုရားဟင်ဟင် ဘယ်လိုလဲဘယ်ဘာဖြစ်လို့ယူရလဲဘယ်လိုလဲဘယ်လိုမှမမမမမပါဘယ်လိုလဲလာလာပြီးတော့ကျုပ်ကဘယ်လိုလဲတော့ကျုပ်ကဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲ အဲ့ဒါကဘုရားကြီးကတော့တော်တော်ကြီးတယ်တော်တော်ကြီးမှမရဘူးအဲ့တော့ငါဘယ်မှာဘူးဒါဘယ်မှာမင်းတို့လို့ဆိုအဲ့တော့ဘယ်ညော့ဟောကြီးလို့သာတပည့်တော်ဘုရားတပည့်တော်ကအရှင်ဘုရားဘုရားလို့ဘုရားကြီးကျဲတပည့်တော်ကဆိုနေမှာဘုရားအရှင်ဘုရားဒီလောက်ဒီဒုက္ခခံနေပါလေလို့ဆိုတယ်ဟုတ်ပြောဟဲ့ဟဲ့ဒီလိုကိုဘုရားဘုရား ဒီလိုမျိုးဒီကိုကြီးကလည်းဒီလိုလည်းကောင်းတော့ဘူးကြီးကလည်းဟင်အခုဒီကိစ္စရောဒီအဲ့တော့တို့တာတာကိစ္စဆိုတာဟောလူဘဝရောက်တော့မှမှဟင်ဒီအောင်မြင်အောင်ကြိုးစားတာကိုကိစ္စဘာဖြစ်လို့ကိုယ်ပိုင်ဒီသိဖြစ်လို့ကိုယ်ကိုဖြစ်မှာမို့ဟင် ကိုယ်ဘဝကိုတိကျပြီးသိမြင်ဖို့ဟင်မြင့်တင်ဖို့ရာအတွက်လုပ်နေကြတာဒါဝတာကိတာဟင်သူညာတော်များရဲ့ဂုဏ်ကြတော့တာမိတိပဋိပန္နာဆိုလူဘဝရောက်တော့ကျင့်သိကျင့်သိတာသာသနာနဲ့ကျုံတုံကျင့်သိကျင့်သိတာကိုတာမိတိပဋိပန္နာဆိုညာတို့ရဲ့ကျင့်နေလေခုယောဂီတို့ရဲ့ခုဒီလက်ရှိကျင့်နေတဲ့တတိနဲ့တခါတည်းရှိသမျှအာယုဘောဂကိရိတာတွေစပြနေနေပြီးလုပ်နေတာလည်းဒါ တော့တာကိတာကိုပေါ်လို့ရတယ်လို့ဒါတာမတိပฏิပါဏာတွေမဟုတ်လားအဲအဲ့တော့တာမတိပฏิပါဏာလုပ်တဲ့နေရာမှာဒီစခန်းတွေမှာတော့ဖြင့်တို့ကုကိတာလေးတစ်ခုလက်ချီမပြောင်းအောင်လုပ်သားမှာဟင်ခင်ဗျားတို့စကားလေးဟူပြောဒီပြောနဲ့တို့ဒီတော့ဒီတောင်းလာရင်တော့ပြန်ရင်တော့တော်ပြောတောင်းပြောနဲ့ဗျာမနော်ဟင် ဟင်ပြီးတော့တရေလိုလိုက်သာကောင်းရင်ဘုံတို့ကလေးကြီးချိန်လို့ပုံပြရအဲအချိုးဘူးလေးတွေပေးတော့ပါပြီလို့ဆိုပြီးဟင်သိလိုလိုက်ကြတာဟင်အဲ့တော့အပါဒီတော့မဲ့နေဝဲယောဂီတို့ဒီတို့ဒီတော့ငါပြရင်တော့တောသားတောင်သားနဲ့နာမလို့ဟုတ်ကဲ့လားဟင် ပြီးတော့ဒီရောက်ကာမှမအိမ်မနေဖြစ်နိုင်လို့ပါပဲဟုတ်ကလားဒီဝိကာရဘောဓနာသိက္ခာပုရဲ့တာဝန်မှာသုံးခုရှိတာဗျာဘာလို့ဟောတာမသားရလဲလို့မေးလို့ရှိရင်တဏှာနဲ့အောင်လို့ဟောအဓမ္မပါရိသိက္ခာပုယူထားတာမဟုတ်လားအဲ့တော့ဒီသိက္ခာထားကြလာရင်တော့ကျိုးလို့ပဲရှိမလဲအဲနှုတ်ကျိုးဘောဖြစ်ရင်တော့ပြတ်တော့မယ် အဲတော့စိတ်မှရောက်တဲ့ဟာကိုတတိလေးနဲ့ပယ်ပြီးတော့ဘူးကိုနှုတ်တုံမရောက်အောင်အားမရှိအောင်ပေါ့လေဒီဘာနဲ့ပြောရင်တော့တိစ္ဆာယုံနဲ့တည်းတဲ့အချင်းကြီးကိုအစာများများမကျူးရဘူးဟောအာကြီးရောဘယ်လိုနေလို့ခုံထောက်ပါတယ်ဟင်တိစ္ဆာယုံကခုံထောက်ပါဆိုလို့လေအဲတိစ္ဆာယုံနဲ့မှရှိတဲ့ချင်းကြီးတွေကြားကြီးတို့ညာနာမကျူးရဘူးဟောကြဒီနေ့ညနေစာဖတ်တော့ခါ ဟုတ်ကဲ့ပြီးတော့နေ့ကဒီမနေ့ကနေပြီးတော့တူဆန်းလိုက်တဲ့စားတာကဒီတနေ့ကအလိုလိုပုံပြတာကညဘာဘာကတညာလုံးချက်ပြုတ်တော့တူပြင်းဖြစ်သူကသူလောရတဲ့ကိစ္စတောင်းညာတော့နာမှာသူပြသူလောကမလိုတော့တဲ့အတွက်ညဘာဘာဘူးတော်တော်များနဲ့ပေါ့မှာမဟုတ်ဘူးအဲ့ညဘာကအလိုလိုပုံပုံပြတော့သူသူလောဘူးအဲ့ဒါဘယ်လိုချက်တော့ဘုရားတို့အိပ်ပြီးချက်တာဟုတ်ကဲ့ဟုတ်ကဲ့ပေါ်ယူဟင်ဒီတူရဟုတ်ကဲ့ အဲဗျာအဲ့တော့ညဘာသာရတာမှမကြည့်အောင်နံပါတ်ပဲနံပါတ်ကကိစ္စနဲ့အောင်လို့ဟုတ်ကလားတော်လို့ဒီကိစ္စကိုလည်းဟုတ်ကိစ္စကိုလည်းလောမှာလေအဲနားလေတာပါမလို့ချက်ဖို့ပြုဖို့တောင်းတော်တော်ကြည့်ရပြီအဲ့တော့သူ့ကိုတကယ်ကိုတထားပါရင်လုံးလောက်ပါတယ်ဟုတ်ကလားအဲလုံးလောက်ပါလားမသိပါဘူးဗျမသိပါဘူးတော့လုံးလောက်ပါကြများတာပါဗျ ကျောင်းတရားမှာတစ်ခါပဲသုံးရပါဗျာတစ်ထိုင်ပါပဲဗျာပြီးပါဗျာဟုတ်ကလားမသိပါဘူးဗျာဟင်အဲ့တော့ကိစ္စနဲ့အောင်လို့နံပါတ်၄ကအတင်းနဲ့အောင်ပါဟင်ညပါပါရင်အခုပုဒ်ကြီးကညကြရင်ဘယ်မှာသူ့တရားပြပြမရှိတော့ဟိုတို့ပါတော့အပေါ်ကောင်းတဲ့ဆောက်မှာမို့ဗျာအဲ့တော့ဘူဘူကြီးကြီးတော့အိပ်ပါဘူးကွအဲ့တော့အင်းနဲ့အောင်လို့ညပါမပါတာပါ အဲ့တော့ဒီမှာတို့အိတ်ကိုလည်းမိမထူထားနဲ့ညတော့ဥစားမပေးရပါဘူးတောတော်လာပြီးမှကြိုးပြီးသိပြီးအိတ်နေကြရင်လည်းယောဂီတို့ပြန်တော့တော်အိတ်တော်ပြီးကလေးနဲ့ပြန်သွားမလို့ဟင်ဟင်ပြီးတော့တရားသိတဲ့သိတဲ့ထားမယ်ဗာတခြားသိတဲ့ဝိနည်းတွေလည်းတို့တော်တော်ရောက်ပြီးပြီးကားမှဟိုတွေးပြီးတွေးတွေးတော့လည်း ပြန်လို့ရှိရင်တော့တိုးတွေးတောင်တွေးနေပြန်လိမ့်မလို့ဟင်ဘယ်လိုဆိုယူဟင်ဘယ်လိုဟုတ်ကဲ့ဗျာအဲ့တော့ဒီဘာလို့ရမှာတော့တို့တနေ့ကတော့ဒီများပုတ်ပခဲလို့ပြောရတယ်နော်ဟုတ်ပြီဟိုတို့ဒီထိုးတာခေါ်တယ်တင်တယ်တခါလေဒီတန်ကိုမပြအောင်မမှတ်ချင်းနေသွားရတယ်ဥပမာမယ် တစ်ပင်ကြီးကြီးတစ်ပင်ဒီပေါင်းနှစ်ကိုအလွန်နဲ့တစ်ပင်တစ်ပင်ကိုတူးကျင်လို့ကျင်ညာအနည်းဆုံး6လက်မလောက်ကအခြေယူပြီးတော့တူးခဲ့ရပါလေအနားနာမှာကပ်ပြီးဖြိုလို့အဲ့ဒီတစ်ပင်မလဲနိုင်ဘူးဟုတ်ကဲ့ဒီလိုယောဂီတို့ဒီကိရိတာမျိုးကိုနှုတ်တဲ့နေရာလေဒီထိုင်လာတဲ့နေရာတမှာကပိကနာလို့မှလို့ရနိုင်ဘူးရနိုင်ဘူးခဏလို့ပုတ်ကလားအဲမနေ့အေးရတာတယ်လေ အေရတာအေရနေပြုလို့မရပါဘူးဟုတ်ကဲ့အေရနေပြင်ကြပါ့မယ်အဲဒီဟာတွေကယောဂီကိုအခြေယူရမှာနော်ဟင်ဒီနာဒီမှာကပ်ဖြူလို့ရတယ်ပြီးတော့တို့မြောင်းများခုံမဲ့ပုဂ္ဂိုလ်တယောက်လည်းအဲဒီမြောင်းရဲ့အခြေကိုကြည့်နေအနက်ကိုကြည့်နေတို့ခုံမဲ့ကြလို့ရှိရင်အနည်းဆုံးဝါနဲ့ပြန်ဝါသုံးပြန်လောက်ရတယ် အကျဉ်းကြီးလာပြီးမှပုံမှကုရကံကိုရောက်နိုင်လေဟုတ်ကလားဗျာအဲ့တော့ယောဂီတို့ဒီဝိသမထသာမေဒီဝိပဿနာဉာဏ်မဲ့ဉာဏ်ပူဉာဏ်အဲ့လိုတို့ပါတော့ဘုဒ္ဓနဲ့အလွယ်ကိုပြပြီးတော့အရိယာသတ်ကိုရောက်အောင်ပါတဲ့ပုဂ္ဂိုလ်လည်းပဲယောဂီတို့ခေရမဲ့အရှင်ရနိုင်ဘူးနော် အားရနဲ့တင်ပြီးတော့အချိန်ကြီးကိုအများကြီးယူပြီးတော့မှအဲ့ဒီနောက်အချိန်ကောင်းမှဟိုမှာအချိန်နဲ့ဒီတတိအချိန်နဲ့ခုံရမှာတောင်းမအပမာရတတိကိုဆရာသမားတိုင်းကလည်းတူပါတော့တတိပိလာပဲတင်တယ်ဝေဒီယာမြတ်တာမိခံမိခံအပမာရတတိကိုပဲကျူးမှလိမ့်မယ်ဒီ ဘယ်ချိန်ဘယ်ဆရာသာပါပြီးတိနာတွေကိုအပမာရတတိနဲ့ပဲဟိုနောက်ဆုံးပြီးတောက်ပြီးထားခဲ့ပါလိမ့်မယ်ဟုတ်ကလားဗျာဟင်ဟုတ်ကလားဗျာအဲ့တော့အမှန်တင်လာအဲ့လိုထိသွားရမယ်ဟုတ်ကလားဟင်ဟင်ဒုက္ခနာရဟိုမြစ်တို့ချောင်းတို့ဟိုကူးရခါဟိုအချိန်နဲ့ကူးရတယ်လို့ တို့ဒီဝိပဿနာဉာဏ်ကလေးပြီးတော့ပုရုသေတွေဖြတ်ပြီးတော့မညာပူညာကူးမဲ့ယောဂီဟာတို့ဒီကျေရဲ့15ရဲ့ရဲ့20တလားတလားဝဲဘယ်တော့အချိန်ကိုသတိအချိန်မပြတ်ယူနိုင်မှာဟိုဟာဟိုကပုံနေနေဟင်တာမန်မဟုတ်ပဲဟုတ်ကလားဗျတို့ပါတော့မြေကြီးကိုဟိုပြောင်းညာမြောက်မောက်ပြပါဘူးရင် ဟင်အဲဒီကြီးရဲ့ညီကြီးကိုကြောင်းညာလေးလှမ်းပြီးတော့ထားပေးပါဆိုရင်ယောဂီတို့လွယ်နိုင်တယ်နော်မြင်းမို့တော်ကိုနှုတ်ဟိုတို့ပါတော့နှုတ်ချုပ်ပြီးဟောထုတ်ပြန်ပြီးစိုက်ပြီးပါဆိုလွယ်ကောင်းဝင်မယ်ယောဂီတို့လက်ရှိကြီးရဲ့ညီလက်ရှိကြီးရဲ့တရားလက်ရှိရှိတဲ့ဝါဒနာနံပါတ်ကမှမလားကဘာလာခြင်းလဲအဲ့ဒါကြီးကိုကြောင်းညာမှာမှုရရဲ့စောင့်ထိုးပြဖို့ရရဲ့ပတ်နေတော့ အဲအဲ့အမှုနဲ့ကျွန်တော်တို့ဘယ်ကောင်ကူလာမှာဒီပဲဟဲ့ဒီလိုဒီလိုရရမှာလားဒီညနာလေးတူပညာရှင်ခင်ဗျအဲ့ဒီဒီကလေးပညာပေးလိုက်ခင်ဗျလက်ရှိဝါဒနာကလည်းပညာဝါဒနာပေါ်တာမှာအဲ့တော့ယောဂီတို့အမှန်တင်တာအခါလေးတို့ဒီနည်းလေးကိုယောဂီတို့ကိုဒီတော့လည်းနားတော်ပြီးလက်ရှိမှာပြီးတဲ့ထိုးလာတော့နားတော်နေတာပဲဒီထိုးရတော့ဒီမှတော့ဒီမှပဲလေ ဒီမှာဘယ်လိုပါလဲဟိုမှတ်ကြည့်တယ်ပါလို့အရင်ကပြောတာပြောတာပါသူဒီကနေ့အချူလေးပေါ်တယ်လက်မှာအချူလေးဒီလိုသူပြောတာမဟုတ်ဘူးဟုတ်ကလားဗျဟဲ့ဟုတ်ကလားဗျဟဲ့ဒါလေးတစ်ခုလေးပါပဲနှစ်ခုမရှိပါဘူး။ကိုယောဂီတို့ရဲ့ပြုံးတဲ့ရိုက်ကိုတဝန်းနဲ့တဝန်းတို့ပါတော့ဟိုပေါ်နေတဲ့ဓမ္မရင်းနမိတ်ကသူလူလားဘူးယူပါ။ဘုရားဓမ္မရင်းနမိတ်ကိုယောဂီတို့မှရှိတယ်။ ဒီယောဂီမှာဒါဘောလို့ကိုယောဂီဘုရားဘောရတာဘောဘူးလားအဲတူဘူးလားမတူနိုင်ဘူးလားဒါယောဂီကိုလည်းဘုရားနေကြတာလေဟုတ်ကလားပြည်ဒီတစ်ခုကကိုပြီးရဲ့တို့အချက်ပြရဲမဟုတ်လားဒီကျေဖွေးပြီးနေပြောရင်တို့ဘာလို့မိဘမတည့်ကြတာလဲဒီမှာတော့တမာရီရဲ့ယောဂီတို့ရဲ့အတိတ်နဲ့တည့်ကြဘူးကြလားတောင်းလို့တို့တမာရီနမိတ်လို့ပြောတာမဟုတ်တော့ပဲဟုတ်ကလားဒီ တို့ခဏတော်မုံရပြီတော့မင်းခဏီမိုင်တော့ရောက်ပြီးသွားတယ်သူဟိုတို့မိုင်ကြရရှိနေမယ်တဲ့ပြီးတော့ဒါဒီဘလောက်ကုန်လဲမိုင်ဘလောက်ကုန်လဲသွားနေတယ်ဟောဟောသူတို့ချက်ကြရရှိပြီးဒါကြည့်မောင်းနေတာဟုတ်လားဒီအချင်းတို့တင်တို့ချော်တင်ချော်ဒီလိုတင်နေတာဒီမောင်းတယ်ဘယ်တို့လဲဒီတမာရီရဲ့မှတ်ချင်မှတ်ချင်တက်မတဲ့ဘူးဒီတမာရီနမိတ်ကြည့်နေရတာဗျာပြီးတော့ ပြုဖို့လည်းတစ်ထိုင်နဲ့တစ်နေရာဒီတမားလေးကဘလောက်ထိတက်လာတယ်ဘလောက်ကျသွားတယ်တွင်းနေတယ်ရုပ်ပြုဖို့လည်းပြီးနေဟုတ်ကြဘယ်လိုပြုဖို့လည်းပြီးတာပဲတဲ့ဂျူဒါလေးကိုအမြဲမှတ်ရမှာပဲဟုတ်ကလားအဲဒီလိုပြောလို့တို့ပါတော့ဟိုအလဲညာရောက်နေရောဒီသားကတို့မတည့်ဘူးလို့မထင်နေနဲ့အဲဒီနေရာတော့အဲ့လိုပဲဒါမျိုးကြီးသွားပါပဲဒီကံကအောင်သူရောက်တဲ့ပုဂ္ဂိုလ်ကတို့ပါတခါလာတခါလာရင်းရင်းကြည့်ရတော့ တခါလာလို့တော့တခါလာလို့တော့တော်တော်ပြည့်ပြည့်ရအောင်လည်းပြောဟင်အဲဒီဒီအဝချင်းကသမားကြီးညာတာကိုခုနကလေးကိုတို့ပါတော့သမထကလေဝိပဿနာတို့လားဒီလိုသမာဓိကလေပညာတို့ဆိုတို့ပါတော့ဓမ္မဝါဒရင်းကြီးတွေနဲ့ပူရခဲ့တော့ထိုနေရာနေရာကုသွားလေဒီနေရာနဲ့အဒီအားနေပြီးတော့တို့ပါတော့အဲ့ဒီအဒီထဲမှာဟင်တို့အလုပ်အချောက်ကိုကြည့်ပြီးတော့ ဖြစ်ဖြစ်ကိုကြည့်ကြောသွားမှာမဟုတ်လားဒါမှအကြည့်နေတယ်ဝိပဿနာကနောက်ကြည့်နေတယ်ဒီလိုလားသမာဓိကအကြည့်နေတယ်ဟဲ့ဟဲ့ဟုတ်ကဲ့ဒီဝိရိယကဘူပေးကြည့်တာတယ်အဲသမာဓိကအေးအေးကဝိရိယကဘူပေးကြည့်တာပါဗျဟဲ့အဲ့တော့အေးနဲ့လည်းအေးနဲ့ထားမယ်အပူပေးကြည့်ရမယ်လို့သာမန်ပုဂ္ဂိုလ်ရောသာမန်ရှင်ရတာမှာဟုတ်ကဲ့အဲ့ရတယ်ဘူး ဒီတမနာကအပြင်းပြဝိပဿနာကရှုပ်မှားကြအဲ့တော့အလုံးလာရင်တော့ဒီမှာအဲ့ဒီအာဒီရောလို့ရမှာလားဘာလဲလားဟုတ်ကဲ့အဲ့အမှတ်တင်ပါလာတော့ယောဂီဒီတရားမှာပါပြနေတော့ဒီအားပေးပါဟူလိုက်ပါပဲလေဒီပြောပါနဲ့ရင်းပြောပါနဲ့ဒီလိုဒီပေါ်ပဲဥတက်ပါနဲ့နေပြီးကြည့်ပဲပြောပါဒီအားပေးပြီးတော့ရှိဖို့တော့တမန်ပါပါဗျာဟင်ဟင် ပုဂ္ဂရာရေဒီအချင်းမပါဘဲနဲ့ဒီနာတော့မှပြီးတော့နာရီဘောပုဂ္ဂရာပြီးတော့မင်းပဲနဲ့တခါလေအတူတူနေတော့လည်းနာမှာဘောဒီမိမိရဲ့ဘဝကမိဒီချင်းမင်းရောလည်းဒါလုံးကြီးကိုအထူးပြောရပြီးသားဥပါရီရဲ့ပုဂ္ဂရာပဲပြီးတော့ဒီသမားရင်းတွေကမိမိဘလို့ရဲ့နေနေတို့ဒီထေနာရင်းတွေကမှကပ်ပြီးတော့တို့ တော်ရောက်လာဒီအဲဒီဒီတမန်ကိုအချိန်နဲ့တိုးကြည့်လို့ရှိရင်ဟိုဒီလိုထားတယ်လေဒီအထွေထွေလာပိုင်းကရပတ်တင်တွေကိုယူလာမှာတယ်လေဒီဒီဟာလေးကပတ်တင်တွေယူလာမှာတယ်လေဟုတ်ကလားအဲဒါဒီလိုတို့ရှင်းနိုင်ချင်တဲ့အချိန်ကိုဒီအဲထောင်းလာရေးချင်းဟုတ်ကလားရှင်းနိုင်ရေးချင်းဒီအဲ့လိုရှင်းယူလာမှာဒီသံဃာရှင်ကြောင့်တိုင်းဝင်သွားတယ် သူတို့ရတဲ့အချိန်လေးကိုအဲဒီအချိန်လေးအချိန်ကြောင်းမှာလည်းဟိုတို့ပါတော့ကြားမှာဟောအမှန်တော့အောင်သူကသမထနေတယ်အကျဉ်းဥပဒေပြည်သားလာတယ်ပုဂ္ဂလာကအဲဒီလိုအကျဉ်းဥပဒေမှာဒီလိုမှယောဂီကိုဖြိလိုက်ပြီးတော့ခုနကလေမှန်ညာတဲ့ကနေအသိဉာဏ်ကထွက်လာမှရှိဘယ်တော့မှထွက်မလာဘူးဘုရားမှန်ညာမှန်ညာကြီးဖြစ်တယ်ဘယ်လိုဒီလိုဒီလိုပြေရောဟောတာတော့ထွက်လာပြီးတော့ဘုရား کوئی ဘူးအဲ့ဒါကဒီမှန်ညာနေရာနေတော့မှာအတင်းနဲ့ဟိုဖိလို့မှတ်ဒီမှာဆရာကပွဲပွဲရတာဗျမှန်ညာနေရာနေပြင်ညာကပွဲပွဲထွက်လာမှာဒီမှန်ညာကအများကြီးသွားနေမှာမှန်ညာကဒေနာကြည့်နေမှာကံကံရုပ်ကြည့်ပါတော့ဟိုရုံနာကြည့်နေတာကလာပါလို့မှန်ညာကကြည့်နေရမယ်အဲ့ဒီမှန်ညာနေရာလည်းပြင်ပြင်ညာတခါတခါတခါထွက်လာပါလေဒီလိုရုံနာချုပ်ဖုံးနေရကြပါတို့ဒီဖြစ်ဖြစ်နေဟိုတမားညာကိုပေါ်ရမှန်ညာက သာပြီးတာတက်တော့သူကတက်တော့ပေါ်မှာဟုတ်ပဲဒီအမေကတော့ဒီကိုတက်တော့မှာမဟုတ်လားဟုတ်ကလားအဲ့တော့ဒီမိုင်းမှာအမြဲပေါ်နေမှာဒီမိုင်းမှာလည်းလည်းတော့တရားရမင်းမျိုးသင်္ကြန်ကြတာဘူးဘဝမင်းမျိုးသူပြနေတဲ့တာတဲ့ကလေးကမင်းကျေဘူးတွေတာလေးကိုလည်းတော့ဘူးပြီးတော့ကိုယ်ခါလေးကိုကြည့်ပြီးတာပဲကွယ် ဟုတ်လားအာရုံကောင်းလားတယ်လို့ရလားပြီးလို့ရမယ်ပြီးလို့ရပြီးလို့ဟိုမှာအာရုံကတော့အကြောင်းပြပါရရင်ပြီးလို့တွေးရမှာတယ်နဲ့ဟင်ဟင်ဟုတ်လားတော့အာရုံတော့အကြောင်းပြပါတာလေတော့အာရုံပါပြီလို့ဒီဘက်ကသမာဓိတရားသားဖြစ်လာရင်ဒီဘက်ကဝရိယတရားသားလည်းရတော့မှာဘူးအာသာဒီကိုတော့နောက်တိုင်းအားလေးလေ အတူတူရားလို့ပါလို့ပြောမှာလေတတိမောကလည်းချက်တော့ပြီးလာပြီဒီအဲ့ဒါပြီးသားလို့ပြောရင်တော့ကြားနိုင်တော့သူ့ရဲ့မှာသူ့ရဲ့အတူတူဒီလေးကိုတိုက်ပြီးတော့ပြီးတော့တခါလေတတိနဲ့ဝေရရအပြင်းဖြစ်ပြီးတာတယ်ဟဲ့ပုဂ္ဂလာတူမနေရတော့ပါလို့ဆက်ချုပ်တဲ့အခါကိုပြည်ပြီးရပြုပြီးလို့လေပြည်ပြီးမှဒီအာဒီတူလို့ရတူလို့ရလို့ဒီတူလို့လို့ရတယ်လို့ပဲတယ်ဟဲ့ဒီတူပေါ်ရတယ်လို့ တော်တဲ့ကြီးကလည်းတောင်းလေးတောင်းမတော်တော့ပါဘူး။ဒီဒီအတော်မူကပြောတဲ့တရက်တော့ပြင်စကားတော့နောက်ရတော့ပြောနေပြောလို့ကြတော့သူလည်းတတ်တယ်တော့ဘူးလေ။တနည်းအောင်ဘုရားတော်ရဲ့လာတိုင်းဒီအဲ့တော့ကွာမင်းမမပြောရင်ငါလည်းမပြောရဘူးဒီလိုလာထားရကြဘူးကွာလို့ပြောလိုက်တယ်။ဟုတ်ကြအဲ့တော့သူ့တဲတော့မရခံလိုက်တယ်။ဟင်ဟင်ဟုတ်ကဲ့ အဲ့ဒါအဲ့ဒီအပြင်တော့မှလွတ်လပ်လွတ်လပ်လာတာတွေကဒါလေးတစ်ခုကြောင့်မှသာဟိုတင်းလို့ပါလို့လုပ်လို့ရနိုင်ဘူးဟုတ်ကလားအဲ့တော့ဘုရားကလည်းတို့ရဲ့ဒီလုံးပွင့်နေငါပါပြီးမိတ်ချင်းအတွင်းကိုယောဂီတို့ကိုကိတာဟုတ်ပါပဲဒီကိုဘူပဲဟုတ်ကလားဒီရတဲ့လက်ကနေရတဲ့ခွင့်ကြီးကိုအစ်ကိုဖောက်ပေါက်စမ်းပါ ဟုတ်ကလားဗျအဲတော့သူဒီကိုခင်းနေတူပါလေကွယ်ပန်းလာတော့ငါးပြီတင်းတုံးရကလံပါဆိုတဲ့ခုခေတ်တော်ပေါ်လာပါလို့ခေါ်တဲ့ကံနဲ့တူပါလေအဲဒီကလမကံကြောင့်မှာပန်းလာတော့ငါးပြီတင်းတုံးရဝါဖူတော့အဲဒီမှာအကြီးကြီးဖြစ်သူပါပေါ်ပြီးပြောတယ်တိုက်နေတယ်ငါရှင်တို့ မတို့ဒီကိုလာတာမြင်းကြီးမင်းတန်ပင်လို့ပင်နာဝတ်နဲ့လာပြီးတော့ရှောင်းနေကြတာလည်းမဟုတ်ဘူးဟုတ်ကဲ့အဲ့ဒီတော့မတို့အကျွေးပူလုံးလို့အကျွေးရှင်ကြီးမျက်နာမကြည့်ရဲလို့ဒီနာပြီးရှောင်းနေကြတာလည်းမဟုတ်ဘူးပြီးတော့မတို့လုံးရကြရမှာပြင်းလွန်လွန်လို့ မလုံးကြမဆိုင်ရတဲ့နေရာကိုလာပြီးတော့ခိုးနေကြတာလည်းမဟုတ်ဘူးတဲ့မထုတ်တာကဘုရားသာသနာနဲ့ဘုရားအဖို့မှကိုတည်ငြိမ်ပြီးဘုရားသွားတဲ့နာအတိုင်းတို့သွားမလို့တို့ယူလာတာမကြည့်ကြီးကနေပြောတယ်အဲ့တော့တို့ဒီဒီနေ့ဟာပါတော့တပူးနဲ့တပူးကတိကဝထားကြဘူးတဲ့တို့ ခွန်စားခြင်းခွန်ခံခြင်းကလွယ်လို့ဉာဏ်နဲ့အချိန်ဒီမှာအကြောင်းကိစ္စအတူမရှိဘဲနဲ့နှစ်ဦးအတူမနေကြပါကြဘူး။ငါပဲလုံးမဖူထားတယ်လေ။နှစ်ယောက်တွဲကိုမနေကြပါကြနဲ့ဟုတ်ကလား။အဲနှစ်ယောက်တွဲနေကြည့်တာကဘာလို့ဒီနာလိုတက်တူပြောတော့မှာပေါ့။ဟုတ်တယ်လေအတူရမခံရအပြင်အာထုတ်ပါလားလေ။ဟုတ်ကလား။အဲအပြင်အာထုတ်တာပဲ။ ဟင်အတွေးနဲ့မလို့တော့ရင်အတွေးအားကြီးလာရင်နှုတ်ကဖွင့်ရတော့တာဒီကိုအဲ့ဒီတော့မနေကြကတာဟုတ်ကလားကိုအဲ့ဒီတော့မနေကြကတာဒီတော့ပြန်ပြန်ကြရမယ်ဟုတ်ကလားပြီးတော့ဒီနေရာဖြစ်တဲ့ကြည့်ရင်ဒါဒီနေရာမှာအပိတတ်ကြပါလားဟုတ်ကလားဟင်ဒီနေရာဖြစ်တဲ့ကြည့်ရင်ဒါဒီနေရာမှာအပိတတ်ကြပါလားအကျိုးမထားဘူးလို့ဆိုလို့လေဟင်ဟုတ်ကလား အဲလိုကတိကဝရကျင်းရတယ်အဲဒါသုံးလံဘွားပါလာ90ရွာရဲကြရင်တက္ကရကမတွေကတချို့ကြတော့လေလောကကိုခေါ်တာပေါ့လေသင်ပညာဒီကောင်းဘာရတာဖရဘာဖရဝေမပြောမိအောင်လို့ရေငုံပြီးတော့ကြဟင်ရေငုံတာကဘာဖြစ်လို့တော့ဟုတ်သက္ကပြောရမှာလို့တို့ဟာတွေလည်းရေငုံတာတယ်မှာ ဟင်ဟင်ရင်ကုန်ခါတာဘာဖြစ်လို့လဲကုန်တာကိုယ်စကားပြောအောင်မဆိုလို့တဲ့ရင်ကုန်ခါသို့တော့ဓမ္မများပါစကားမပြောဘူးဆိုတော့ဝစီပိစ်မကြည့်ရအောင်ဘယ်လိုလဲခုမင်းတို့ပြောရတယ်ဟိုတော့ဟိုကိစ္စရှိရင်ပေါ့လေမဟုတ်တဲ့ဟာဟိုအလားပါတာလားပါလားမပြောတော့ဘူးဘာပြောကောင်းလို့ရှင်ပြတဲ့ကိစ္စဘာလေးပါလဲပြောရှိကွာတော့တို့လူပြည့်ပြိမာရှိပဲဒီနေ့ဘာလေးပါလဲပြော ဥပ္ပုံကြီးကဘယ်လိုကြပါသလဲဗျဒါလေးတော့ပြောရမှာလေအဲ့ဒါပဲတော့ဒီဒီနေ့ပါလေးပါလဲသူမပတာပြရတယ်ဘောကိုသူတို့တင်လို့ရတယ်ဒီတော့တော့ဘာလို့မျိုးဝမ်ဝင်းတို့ခုံးလို့ပြောတို့ခုံးလို့တောင်းပြောတော့ဘောမရှိမစတော့ဘူးဒီဥပ္ပုံကြီးမနေကြတော့ဘယ်လိုဒီ ဟင်အဲ့လိုမှပြောကြရမရှိဘူးတော့သူတို့ကသူတရားရင်မိုးပြီးကြာလာကြဟင်အဲ့လိုကြွားတဲ့နေရာမှာရှင်ကြဟန်းတာအတွေးတစ်ချက်တွေးပြီးလို့ဒုမို့တတိတစ်ချက်ဟိုမြေသွားလို့စိတ်ကလေးအပြေထွက်ပြီးတော့ပြေးပြီးတော့တွေးနေတယ်ဆိုတော့အဲ့ဒီနေရာချက်နေရမှာလေချက်နေတော့စိတ်ကတော့ဟောဒီမှာဖြစ်တဲ့ကိစ္စဒီမှာတတ်တော့မဟုတ်ဟင်ကြောင်းလေးမဆိုင်ရဲ့ ဆိုအားဒီမှာဆိုင်တယ်ဒီမှာဖြစ်တဲ့ကြီးလာဒီမှာတော့ပေါ့အဲ့တော့တခါတည်းဒီမှာရင်စက်နေရတာလည်းဒါရှိပုဂ္ဂိုလ်ပါအဲ့တော့နောက်ကတန်ခါဒီတဲ့ကူပါတဲ့ရှိပုဂ္ဂိုလ်ကကြတော့ကျော်လုံးသွားရတော့လေတော့ဒီလိုကြီးတွေပဲကြနေရမှာလေအဲ့တော့ဟိုတို့သာတော့သာရတာစိတ်တံသာရတာစိတ်တံဒီသာနာတိပါဠိလိုပြောတာလေပမာဏတော်ကမှယာကပိတ်ဖြစ်နေတယ်ယာကပိတ်ဖြစ်နေတယ်ယာကပိတ်ဖြစ်နေတယ်ဘုရားကပိတ်ဖြစ်ပုံလေးကိုသတိရင်းနဲ့မှတ်နေရတယ် အဲလိုမပါတဲ့နေမှာຢာရတိကຢာရတိဖြစ်နေတဲ့ဒူဒူဒူသူ့ကိုတခါလဲဟိုဟောပေးလူဖြစ်နေတဲ့တိုးလာလို့ရှိရင်အဲတပိကလေးပေးကြပြီအဲ့ဒီတော့လည်းပေါ့ကြီးတင်မလို့ခွတ်ခိုင်းရပါအဲ့တော့တော့လူတို့ကူပါရဘူးလို့ပဲတပိကလေးပေးကြထိုင်ရပါလေဗျဒီအဲ့လိုထိုင်ပြီးအဲငါမာယာကပိတ်ပြီးဖြစ်နေတယ်ငါမာယာကပိတ်ပြီးဖြစ်နေတယ် တကယ်လို့ဒေါ်လာပြင်းလဲဒေါ်လာပေါ့လေတကယ်လို့မောဟပြင်းလဲမောဟပေါ့လေတကယ်လို့ကိုယ်မှာတုံးဆုံးပြင်းနေလဲတုံးဆုံးပြပေါ့လေတကယ်လို့ကြောင်းနေတဲ့ဒီပေါ်လေးကကြောင်းနေတဲ့ပေါ်လေးပေါ်နေတဲ့စိတ်ကိုအဲ့ဒီမှာမှားမှာလေမှန်လို့မှသူကမထားတော့ဘူးရှိရင်ကိုယ့်ကိုယ်ကိုပြန်ပြီးတော့နောက်ကပုဂ္ဂိုလ်တွေနဲ့တိုက်ပြရမယ်ကြည်ကားမင်းမချက်ဘူးလားမင်းကြောင့်နောက်တော့တန်တော်ဒီကောင်းကောင်းကြည့်နေပြီမင်းကလည်းအကြံလေ နောက်ကဟိုပုဂ္ဂိုလ်ရှိရပုဂ္ဂိုလ်တွေးနေပြီကွာဒီဟိုကွာသင်ကြပေးတာမဟုတ်လားအဲဟိုပုဂ္ဂိုလ်ကြီးနေတာလည်းပန်းလုံးနေပြီဟိုပုဂ္ဂိုလ်ဟိုပုဂ္ဂိုလ်ကြီးနေတာမလည်းတော့ထိုင်ချပါရပြီဟုတ်ကလားအဲနောက်ကပုဂ္ဂိုလ်ပြီးတော့တခါတဲ့သူ့ကိုချီနေပြီတော့တော့လည်းတို့ပြရတော့မလားအဲ့တော့မင်းမရှိဘူးလားဟင်ဟင်မင်းကြောင့်နောက်ကပန်းလာလို့ပြီးကုန်ပြီဟုတ်ကလားအဲ့တော့မင်းဒီတော့မတော်ဘော အဲ့လိုပြောလို့သူကိလေသာတွေကိုတခါတော့မပြတ်ပြအောင်ဖြားရတယ်အဲ့တော့စိတ်စိတ်လေးပေါ်လာဒီကိလေသာဒီဘောင်းမလာရင်အဲ့ဒါကြာမှသပိကလေးကောက်ခိုင်းပြီးတော့ထားပြီးတော့သုံးလာသွားမာသူလည်းသွားတယ်ဗျကြာရမာသူလည်းကြာတယ်ဗျဟုတ်ကလားဒီတာတို့သုံးလာသွားရင်ဖြစ်တာတော့တာပေါ့လေတယောက်တည်းမှလည်းတယောက်တည်းမူပေါ့ပင်နာကဖြစ်ဖြစ်ပေါ့ဖြစ်တဲ့နေရာဒီလိုပဲလုပ်ရမှာဟုတ် သူကဒီမှာဖြစ်တဲ့ပြည်ရင်သာဒီမှာမှာပြီးအောင်တတ်ကြပဒံဆိုတဲ့ကတိကောင်မူလာဒီအဲ့ဒီနည်းနဲ့အာထုတ်တာဝါမကျွမိသူရာငါတယ်လူညာမိတာပြီးသွားတယ်ဟုတ်ကလားဗျဒီတကယ်လို့တော့ဟုတ်ဖြစ်တာပဲဟုတ်ကလားသူတို့ရဲ့တရားအာသူတို့ရဲ့ခန္ဓာအာလာပြီးပဲဒီဒုဝရိယဒုတမာတိဒီတဲ့မှာတက်ပါတယ်သူတို့ယုံကြည်ချက်မျိုးတရားမျိုး သူတို့ရဲ့ဟိုအာထုံလူမှုဌာနမျိုးတို့မရှိသေးဘူးပုဂ္ဂလာလားအဲ့ဒီပုဂ္ဂိုလ်တွေကဒီလိုကိုလုပ်သွားတာတင်လေဟင်တိတိတာလူဂရုကိတာတို့လုပ်သွားတာမဟုတ်လားဟင်ဒီဒုယောဂီတွေဓမ္မယုံငါနေဆိုကြသွားလို့ညာဟုတ်ကဲ့ပြစ်ကဖြစ်လာလို့ရှိရရနေရင်ဘယ်လိုနေကြမလဲဟင် အကြံဉာဏ်မဟုတ်ပြီဘယ်လို ဟိုကြီးနာမည်မှာပဲလားဟုတ်ကဲ့ပေါ်ဒီလိုမျိုးပါဘူးဗျာ။နောက်တော့ဟိုတို့မလာဒီလိုမှဖြစ်ကြသေးတယ်တို့ဟိုဟွန်ဒါဖေကျော်ရဲ့ယောဂီများတော့တို့တော့မကြမခံနိုင်တော့ဘူးလေ။ယုတ်တာရောသိတာရောတို့မှတို့တော့ခံနိုင်တော့အဲ့တော့ဘုန်းနိုင်တို့ဟိုမှာကကိုယ်ပိုင်ချိန်ဘူးကွ။ဒီမိုးချိုး ကယ်နိုင်ရင်ခေါ်ပါဦးပဲအဲ့တော့ဖုတ်တဲ့အချိန်ဒီအဲ့ဒီပုဂ္ဂိုလ်ကြီးကမတော်နိုင်ဘူးတော်ဘူးဆိုတာနဲ့တခါတော့ခေါင်းနဲ့ညောပေါ်တဲ့ချင်တာဟုတ်အဲ့တော့ဟိတိပစ္စည်းကသဘောမှာကိုထိထောက်ပြီးသွားပေါက်ထိုင်ပေါက်နေတော့ဟုတ်ကုန်တဲ့တော်ကြီးကဟုတ်ပါဗျာအဲ့တော့ကတော့ရေချိုးဗျာအခန်းထဲကနေပြီးအဲ့နာရီတော့ကကြီးပြီးပဲဗျာဟုတ်ဗျာဒီအဲ့ဒီချိန်မှာဘာကမှသမမှမကြည့်ဘူးဒီဒီလည်းတော့မတော်ဘူးရှိတယ်ဟုတ်ပြီတော့ဒီချိန်ချောင်းရဲ့ဘယ်လို အဲ့မှာဝင်သာဖြစ်ကြစီပြီးလို့ရတာဟိုဒုက္ခဝေဒုထာနိတံတော်ကြတော့အုံမောင်းကြီးကြဒုဒုနဲ့ပြန်နိုင်ကိုဒုဟိဒီဒီဘက်ကကြီးပြီးပြတော်မျိုးအုံမောင်းကြီးပြန်နိုင်လို့ဒုဒုကြီးကြီးကြီးအများခေါ်လာကွာလုံးဝကြပုံကားတော့တော်ပြီလားအခန်းရောအခန်းရောဟိုတော့သူအရင်ကပြောတဲ့ဘူးဟုတ်လား ကိုကိုတို့တို့ရောရောအိမ်ကြီးမကျဘူးပေါ်လာအခန်းထဲကအခန်းထဲကတို့အဲ့လိုဖြစ်လာတာဝါအဲ့ဒီမကျဘူးကြတဲ့ကိုကြီးဒီကောင်တော့ကြားနေတာကိုဒီမှာမခမိုင်ဘူးဟုတ်ရဝါဟိုဘက်ကဟိုမောင်ရခေါ်ပါပြီဒီဘက်ကဟုတ်ရဟင်အဲ့ဒါတော့သွားပြီဟင်တခါတော့နာမည်ညာမည်တမန်တမတမန်တမတမန်တမဟုတ်ရခပ်ဖို့တော့ခပ်ဖို့တော့တမန်တမတမန်တမ ပုဂ္ဂိုလ်အဲဆက်ရှိနေတော့တော့ဘယ်လိုလဲတော့အောက်ရှိနေဟာသူလာရုပ်တာပိတာကတော့ခိုင်မာတာကိုသွားတော့တပန်းချင်းလေးဟင်ဟင်အာဒီဒီဒီတော့အနောက်ကတော့ဘယ်ပြန်လဲအလားနဲ့တမန်တမန်တမန်တမန်ဘာသာနာတမန်လည်းကြောင်းဘောတမန်လည်းကြောင်းဘော Dico de qua, ti piata ma fatta di un elenco. No campante, giove. Io vorrei. Bene, non vorrei. Ora è. Era di mia simetria, di mia massaggia avrando. Tu sono io un... Ma io mi cubo, non cammino già per la mia Eh? ပြောပြောဘယ်တော့မှမကြောက်ပါဘူးဘုရားဟုတ်ကဲ့ပါအဲကျုပ်ကလည်းတော့တာဝန်ဒီမြတ်စစ်တကြီးနေတာဒီလိုတတ်တာတော့ဘူးတော့ဆုံးမတော့မတရားမလဲဟုတ်ပါမလားဟင်ဟင်အော်ဘုရားဘာလို့အဖိုးကြီးတို့ဖိုးကြီးတို့အဖိုးကတော့တို့အသက်ကြီးသမားတွေတော့ကြောက်တော့ပါတယ်မိကြတယ်လို့တော့ ဝေဘူးလေးတော့ပေးရလာအောင်တောင်းကြလာအောင်ဟင်ဟင်အဖိုးဘူးတို့ဖိုးယူတို့ဘုရားတို့တော့ရောက်တော့ပါလေဟင်ဟင်ဟင်ဖိုးယူမေဘူးရတော့သူတင်တောင်းကြောင်းဟိုကလာလာရီတို့ဟိုပါတော့ထောင်းမှာတော့တောင်းလို့ညာလို့မူလားအဲ့တော့သူကတော့တောင်းနေညပေါင်းညမပေါ်တော့ဖိုးရတော့တဏ္ဍမမရောက်တော့ပါလေသူတော့ဟုတ်ကဲ့ တွေဟင်ဟင်ဘာဖြစ်လို့ဟင်ဘောကလာရဲ့ဟင်အဲ့တော့ဒီချင်းပုဂ္ဂိုလ်တွေကတော့အဲ့ဒီဟာမျိုးလုပ်တာဒါဘုရားတစ်ချက်ပုံ သိခင်ကို1500ကိုအဲ့တော့လုံခဲ့တဲ့ထောင်မှာကျော်ပါကုန်တယ်ဟင်ဒီ1500မဟုတ်လားအဲ့တော့တက္ကသိုလ်ထောင်တော့ကပြီးထားတော့အဲ့ဒီတော့ကပြီးကိုခင်မတင်သုံးသွားတာကိုရေးတယ်ဟင်အဲ့ဒီမှာသူတို့လောက်ပါတာအဲ့လိုသူတို့ကိုသူတို့ကိုတခါတော့တို့လာခြင်းရဲ့ရည်ရွယ်ချက်ကိုပြောရတယ်ဟုတ်ကလားပြောပြီးတော့မှရည်ရွယ်ချက်အတိုင်းတို့အောက်တဲ့ဘောကိုသူတို့ကိုသူတို့ဒီလိုကတိတော်ကိုထားပြီးလုပ်သွားတာ ဟင်ပြီးတော့တူတူတူနဲ့တူဟိုကြောင်းပြီးတော့မရှိပဲနဲ့ဆိုတော့စကားမပြောကြသလားဒီကတော့နေရာတွေဘယ်နေကြသလားဟုတ်ကလားပြီးတော့ဒီမှာဖြစ်တဲ့ကိလေသာဒီမှာပဲပြေကြသလားဟုတ်ကလားအဲ့တော့ခုကိလေသာတူဝင်ကူနိုင်ပါအောင်လားပဲသူကိလေသာကိုဝင်ကူဖို့လူသေးတလားပဲအဲ့တော့ခုကိလေသာကိုတိုင်လွယ်လွယ်လေးပဲဖြစ်မှုမရှိရင်လွယ်တယ်တို့ဖြစ်မှုရှိလို့ဒီလိုဒီဒုက္ခရောက်နေတာ ဟုတ်ကလားယောဂီတို့မှတ်နေတာလည်းဒါပဲမဟုတ်လားအဟောဝဲဟိုတစ်ဖက်ကတိတ်တာတာတယ်နဲ့အတိတ်ကလည်းတစ်ဖက်ကနေကာပေးတာတယ်နဲ့အတိတ်ကလည်းဒါပြီးပြီးလာတယ်အဟောဝဲပြတာပြတာမဟုတ်လားဒါဘုရားယောဂီတို့တတိယနဲ့ဝိခါပဟာလို့ဆိုတာမဟုတ်လားဟင်ဟင်ဒီဘက်ကဟိုအဟောင်းမတွေ့ကြတာတတိယမဟုတ်လားတတိယဟာလေဟိုအတိတ်အာယုံတော့မလိုက်ကြတာကတော့ဝိခါပနာမဟုတ်လားဟင် အဲ့ဒါကိုအကောင်းနဲ့ပြည့်ပြည့်သားကိုဆက်ဖြတ်ပြတာမို့လားအဲ့ဒီဒီနည်းနဲ့လို့ပဲရတာဝယ်တော့မှတ်ချင်ပြီးအားကောင်းနေမှာအဲ့တော့ယောဂီကိုစိုက်ပြီးမှတ်လိုက်ပါဖိအားတွေပြီးလိုက်ပါဒုက္ခတွေပြီးလိုက်ပါဆိုတခါလေအသာတော့ဦးတွင်းတော့တခါလေရှိဘူးလူတော့ထွက်ပေါ်တော့တာအရှင်ပါမရမလို့အခုခုယောဂီကိုအရှင်မပါတော့တွန်းလိုက်တယ်ဆိုရင်တခါလေဣကြဘွားပဲဒီလူတော့ရှိမပြေဘူးလေ အဲ့တော့ယောဂီတို့ဒါလေးကိုကိုပြုပြင်ပြရာရှိတာတွေပြုပြင်ဟုတ်ကလားဗျဒါဒီမတို့ကိစ္စလို့သိရင်ကိုကိစ္စပူရဖို့ရာကိုအခုလိုတို့ပါတော့ သာသနာလည်းကြုံတုံးတယ်အရွယ်နဲ့ကြားမှကြီးရလည်းကောင်းတုံးတယ်ဟင်ပြီးတော့အာဘင်းနဲ့နိကြဖရာလည်းရှိတုံးတယ်ပြီးတော့လောကလည်းကြီးတော့ဟောကုသွန်လို့ကုန်းလို့ဟောယောဂီလို့အဟုတ်အားထုတ်တယ်တင်လို့လာကြွေးတာဗျဟင်ကျွေးရတာတော့ဟုတ်ဖုံးနေကျွေးတာအာတကယ်ဒီနေရာမျိုးပါဒီလူကြီးတွေတာပယ်တတ်နေတဲ့နေရာဆိုတော့မြေကောင်းကြီးအေးလေးဆိုတော့ ဒီယုံကြည်ချက်နဲ့လာတွေ့နေတာအဲ့တော့အားပေးသူတွေဒီလိုရှိနေတုံးလားအဲ့တော့ဒီလိုတုံးလေးလုံးတိုင်ထောင်ပြီးတင်းတစ်ထောင်ဖြစ်အောင်ကြိုးစားပါပါဟုတ်ဟုတ်ဟုတ်သားလားဒီကေတို့ကြောင့်ဒီသာသာ